ဒီနေ့ကဒုက္ခနှမျိုးခွဲပြီးတော့ပြောသွားပါတယ်။ရာစီကသုခနဲ့အကြာစီကသုခ။ရာစီကဆိုတာကတော့ကိလေသာတို့ဖြင့်သုံးလုံးအပ်တာ။ဖြန်းတာပါ။ဖြန်းတာဆိုထက်ဆက်တာထက်ခတ်တာပေါ့။လေပဲလူရပါတယ် တရားစနဲ့ကိလေသာတွေနဲ့အိမ်မှချင်းဆင်းရဲခြင်းဆိုတဲ့ကိုလည်းရပါတယ်။အမျိုးမျိုးသောကိလေသာတို့ဖြင့်ထက်ခတ်ခြင်းအမျိုးမျိုးသောကိလေသာတို့ဖြင့်အိမ်မှချင်းဆင်းရဲခြင်းပေါ့။အဲ့ဒီလိုနည်းနဲ့ရရှိတဲ့ဆန္ဒကိုတော့ပြာစေကသုခလို့ခေါ်ပါတယ် သင်္ချာတဲ့ဥပမာလေးနဲ့ပြေကြပါလား။ဒါရင်ငါးရာသိသိသက်သက်သိမှုဆိုးဆိုးနဲ့လူတွေတော့မစားရပါဘူး။ဒါကလည်းရုပ်သက်ကိုစီစားမယ်စလားလေးပါလေးနဲ့ထည့်ထားလိုက်တဲ့အခါကျတော့ထူးခြားတဲ့အနာရစာလေးတွေဖြစ်လာတယ်။အဲလိုကောင်းတဲ့ဆန္ဒမျိုးကျစိတ်ကစုပါလို့ခေါ်ပါတယ် ကြုံတွေ့ရတဲ့စိတ်လှုပ်ရှားစရာညာချာနာရဆာကြည့်ရကြည့်ရအာယုန်နဲ့စပ်ပြီးတော့အာယုန်ကောင်းတွေနဲ့စပ်ပြီးတော့ကာယဝေရာကြီးကိုတွေ့လို့ရှိရင်တာယာသတ်မဲ့တာပေါ့ဒါလေးရရရနဲ့ကောင်းတာရလို့ရှိရင်လည်းမလွတ်ချင်တော့ဘူးပေါ့အဲဒီပေါ့ရှင်နေနေတာပါလား ဆိုလိုရရှိတဲ့ချမ်းသာကိုတော့ရာစီကစုကလို့ပါပဲ။ဒီကြီးတွေရောချက်နေတာဟုတ်လို့သမစ္ဆစုကလို့လည်းခေါ်ပါတယ်။ဒီကြီးတွေပါတယ်ဆိုလို့ရှိရင်ပဲဆန်ရှင်းတော့လည်းညစ်ပတ်နေတာပေါ့။ဒါလို့အပိစုကစုကလို့လည်းခေါ်ပါတယ်။ဆရာကတနေရာမှာဆိုထားတာတော့နီလစုခ အနာရိယသုခလို့လည်းဒီလိုဆိုထားပါတယ်ဒီလသုခဆိုတာကဒီလဆိုတာကမသိဘူးပြောပါလားမသိလို့ပဲညစ်ပတ်တိချမ်းသာကိုယ်ချိန်လာပြီဆိုလို့ရှိရင်တော့ယူလိုက်ရမှာမသိပါဘူးဒီလိုပါပဲသုခထင်ပြီးတော့ချမ်းသာနာရိယသုခဆိုတာဖြူစင်ဆန့်ရှင်းမှုမရှိတဲ့ပုဂ္ဂိုလ်ကြီးကုသိုလ်အစိတ်ဖြစ်တဲ့အယုံရပြီးတော့ ချမ်းသာတာပါလေအနာရိယကလို့လည်းခေါ်ပါလေအများစုလူတွေကတော့အဲဒီလိုကြာစိတ်ကစုခတဏှိနီလစုခတဏှိအနာရိယစုခလည်းပဲတဘောအပြီးကြတာများတာပါပဲနောက်ဘဝတွေလည်းဒီလိုဖြစ်ကြအောင်ပါပါအဲဒါလို့ဆိုလို့ရှိရင်တော့ဤပဋိသင်္ဍာရမှာနည်းရောက်ပြီးတော့ အဲ့ဒီဆန့်ကျင်တဲ့အပြည့်စေကစုခအများတော့ကိလေသာတွေနဲ့သုံးလောင်းခြင်းထက်ဆက်ခြင်းရောဆက်ခြင်းပါလေ။ဟွန်းအလားချင်းနေရှိတော့ဘူးလေ။သတ္တန်ကြီးဘာမှအယောတော့မပါပဲနဲ့သတ္တန်ကြီးရှင်းရှင်းလေးကောင်းတဲ့ဆန္ဒပါလေအပြည့်စေကစု ဒါကဆရာထုတ်တဲ့ပုဂ္ဂိုလ်တွေမှာသုံးတတ်ပါတယ်။သဘော၆ပါးကဖြစ်တဲ့မြတ်အခန္ဓာတိုက်တာကွန်းတာတကယ်သဘောတရားတွေကြောင်းချင်းဆက်ဖို့သူရဲ့မမြဲရှင်းသဘောပဲဆိုတော့သိဖို့ရအတွက်စိတ်ဆက်လို့ပြရှင်လာခဲ့ဆရာဆက်ပြီးတော့ဆုံးရစွာမှတ်လို့ရှိရရှိအောင်လေးမှာစိတ်ကလေးစိုက်ကြပြီးတော့သဘောမှလေးရှိရှိနေဒီခါမှာ မသိမှုအဝိဇ္ဇာကအဖတ်ဉာဏ်နာဖြစ်ခွင့်မရတော့မသိလို့ကျွယ်တာလည်းမရှိတော့မသိကျွယ်လို့ကျွမ်းလာတာလည်းမရှိတော့ဒီနည်းနဲ့ပဲကိလေသာဝတ္တဆိုတာပေါ်ပြီးဖြစ်ခွင့်မရပဲဖြစ်တာကိလေသာဝတ္တရှိနေရင်အမောတ္တဥပ္ပကဝတ္တလာမြဲတယ် ကိလေမဖြစ်ခန္ဓာချက်ဥပ္ပမကင်းပြတ်ဆိုတာပါရှုမှတ်ဖို့လည်းရှိနေတော့ယုံနာသဘောမှာယုံနာကြောင်းကျိုးသဘောမှာအထူးသဖြင့်ကြောင်းကျိုးသက်ဒီဘောမှာမမြတ်ရှိတဲ့သဘောပဲခေါ်တဲ့ရှင်းရာဆုံးပေါ့ဒီဥပဒနာဉာဏ်လေးအစဉ်စဉ်အစဉ်စဉ်ဖြစ်သွားလို့ရှိရဲ့အစဉ်စဉ်အစဉ်စဉ်ကြည့်ရလို့ရှိရင်မကြည့်မှုမရှိမကြည့်လို့တွေ့တာလည်းမရှိဘူး မသိလို့မမောတာလည်းမရှိမမောလို့တွေ့တာဆွဲလန်းတာလည်းမရှိခိုက်တာရင်းရတာပဲဒီအမတ်တိတွေဖြစ်တော့ရင်းရတာပဲဓမ္မနဲ့အမတ်တိနဲ့ဓမ္မနဲ့ရင်းရတာနမနဲ့မတ်တိလည်းမရှိနမနဲ့ရင်းရတာတဏှာကြီးမတ်တိလည်းရှိတဏှာကြီးရင်းရတာဒီတော့ဒီကိုယ်လည်းအားထုတ်နေတာခိလေသာစိတ်တွေကလည်းလွတ်နေတော့အကြစီကသုခဆရာရတယ် ဘဝဝေကသုခဆိုတာလည်းရပါတယ်ကိုယ်ကဆိုတာအဖော်ခင်းပြီးတော့တူရဲ့တရားနဲ့ပြောအောင်နေတတ်တာနေတတ်တဲ့ပုဂ္ဂိုလ်မှဖြစ်ပါတယ်စိတ်တဝေကလည်းရမယ်စိတ်တဝေကရတယ်ဆိုကိုယ်ကဒုက္ခဖြစ်နေတာစိတ်ကနေကျင်နေတာအမှတ်တည်းရှိနေလို့ရှိရင်ဥပသမဒုက္ခဆိုတာဇာကဆိုင်ရဲ့ဖြစ်နေတာလည်းငြိမ်းနေတော့ ဝိပဿနာသိခါလည်းရတယ်အဲ့ဒါလေးထက်ခါတခါရနေလို့ရှိရင်ပိုင်ရှင်တဲ့စိတ်ကြီးဆက်ဆက်ပြီးတော့ဆက်ဖြစ်ပြီးတော့ကြီးလာတာစိတ်စိတ်တရားမှုပြည်ကြီးတွေဘာလို့လဲဖြစ်လာတော့အရသာလေးကြီးပေါ်လာတာနောက်ဒီညာလေးခြေပန်းစားပြီးတော့ဆင်းရဲဆင်းရဲဖြစ်သွားရင်သံဘောဓဒုက္ခသာဝယုံနာကြောင့်ကျိုးတဲ့ယုံနာတရားတွေကိုအမြဲရှိတဲ့သဘောပဲခေါ်တယ်ဆင်းရဲ ဉာဏ်လေးကိုဖွင့်သွားလိုက်တာသဘောကသူ့ပါလားသိသိလိုက်ချက်ခေါင်းလာဟွန်းအဲ့ဒါချမ်းသာတော့ရှိမတဲ့အခိုက်အတန့်မှာတော့မှချမ်းသာနေနေလို့ရှိရင်တကယ်အထုတ်ထိတ်ဒီနေ့တနေ့ပါတွေ့သွားပြီဆိုလို့ရှိရင်တော့ဘယ်လိုမျိုးကောင်းမလဲဆိုတာစဉ်းစားကြည့်ပေါ့ဆရာကြီးလည်းပဲဝိပဿနာသုခလည်းရှိရမှာပါသဘောကသုခလည်းရှိရမှာပါ မပြည့်ရင်လည်းကောင်းတဲ့ဆန္ဒမျိုးပါသမဂ္ဂရရှိတဲ့ဆန္ဒမျိုးဒါမျိုးတွေရသွားပါပါဒီလေဒီလေသာဝမပြတ်လို့ရှိရင်ဇာတိကသုကအစရှိတဲ့ဒီသုခတွေရရှိပြီးတော့ဒီလေသာဝပြတ်လို့ရှိရင်အဇာတိကသုခဥပသမအဲပုရိကသုခဥပသမသုခနဲ့သမောဓသုခဖြစ်ပုံလေးပေါ့လေ ပုံစံလေးတွေထုတ်ပြီးတော့ရှင်းလင်းပြကြပါမယ်။ကိလေသာရကြည့်ရတာဟာမျက်စိနားနဲ့နှာခေါင်းရှာကိုစိတ်ခေါ်ရဲ့စိတ်ကြီးဖြစ်ရဌာနတကားပေါ့တကားမလုံးလို့ပြရတာအဲဒါလေးကိုမထိမ့်သိမမဆောက်ရှောက်အဲဒါတတိမဲ့လို့ပြရတာဒါ ဒီလိုထိတ်ထိတ်ဆောက်ရှောက်ပြီးတော့တတိထားလို့ရှိရင်အဖြစ်ဘူးဆိုတဲ့အတိတ်ပဲပေါ့။ဒီကိလေသာတွေဖြစ်ရတာလေခုနဒီကားပေါ်မှာမြင်ကြနာစွာထိတွေ့ပြီးတော့ဒီအာယုံနဲ့ဆက်ပြီးတော့ဖြစ်ရတာ။ဆိုဒီကနေဆောက်ဆန်းပြီးတော့ဒီလိုတိပ္ပစာအကြီးအရှိနေလို့ရှိရင်ဒီတည်းလည်းဆောင်ကြည့်မှုရှိတယ်။ နေနေကြတယ်လည်းပဲအရင်မပြောက်ဘူးနေနေကြတယ်စသည်ဟောဒီတတိလည်းခြားနေတယ်ဆိုလို့ရှိရင်တော့အသာကျအသာကျလည်းဆိုအလေးကျင့်နေရတာတော့အလေးကျင့်နေရပါပြီဆိုလို့ရှိရင်ဘယ်လောက်ပဲချောတာလာတယ်ရင်းရင်းကျန်တဲ့ပတ်သက်ပြီးတော့ဘာသာမဲ့ဆရာအနေနဲ့မထင်တော့ ပါရတတ်မှတ်မှုလည်းရှိတော့ဆက်ကြိုက်ကြမှာရှိနေတဲ့သဘောမှန်လေးတွေလည်းပဲတိတိနေတော့မရှိဘူးဝိဇ္ဇာရှိမှမဝိဇ္ဇာလည်းမရှိတော့အဲ့ဒါမရှိတာလည်းပဲပါရတတ်မှတ်မှုမရှိဆွဲလောက်မှုလည်းရှင်းတာဒီတော့အိန္ဒြေကိုအတတ်နိုင်ဆုံးထိချုပ်ပြီးတော့နေရာရှားတာကပေါ့သင်ဟလာတဲ့သင်ပေါ်လာတဲ့နာမည်ရုပ်တရားတွေပြုဖြစ်ဆက်မှာပေါ့ ခြေလောက်ကဆရာဆက်ပြီးတော့ဖန်နေဖို့စိတ်ကြီးရာဌာနကစောင့်ဖားပြီးတော့ရှုနေဖို့ဒီနေရာကပဲကိရိတာကြီးကပွားရှိနေတော့ဖြစ်တော့အဲဒီကိရိတာပွားရှိရာဌာနကစောင့်ပြီးရှုနေရတာပါပဲရှုမှတ်ပါများလို့ရှိရင်အထိစိတ်ကခေါ်တဲ့သာဝတ္တနဲ့မထုတ်ရှားတဲ့ဒီနေ့အေးကြတဲ့ စိတ်ကလေးထူးခြားခြားဖြစ်လာအဲဒီမှာဓာတ်ခွဲကြည့်လို့ရှိရင်ပေါ်လာတဲ့အာရုံကြီးစိတ်ရောက်ပါအောင်လို့ဘူရီချင်းအားဆိုင်တဲ့သဘောပါတယ်။ဆွေးမြတ်စွာရှိနေတဲ့တတိပါသွားတယ်။အဲဒီဝိရိယကဘူရီချင်းအားဆိုင်မှုကခိတ္တလက်မခံပယ်ထားတယ်။ခိတ္တလမ်းကြောင်းပိတ်ဆို့ပလိုက်တယ်ဒီကတော့ တတိကစိတ်အစဉ်ကိလေသာကိုရအောင်လုပ်ရတာဆက်ဆက်ကာကွယ်တယ်ကာကွယ်တော့လုံခြုံတယ်အနောက်ချက်တွေကလွတ်လပ်တယ်သုတ်စီစုစီမှုရလာပြီဆိုလို့ရှိရင်ဇာကတော့စသည်နဲ့လှုပ်ရှားမှုရှိတဲ့ဘောလေးဒီငိမ့်အေးချမ်းတဲ့သဘောလေးလည်းဖြစ်လာတယ်သမာဓိပေါ့အဲဒီဝိရိယတတိသမာဓိကိုအဆုံးမျိုးကိုပဲဒီရထာလာမှာ ပฏิစိတ်သားလို့ခေါ်ပါပါရိုးရိုးဖြစ်နေကြစိတ်တဲ့လုံတဲ့ထူးကြတော့စေစိတ်စိတ်ကလေးအသာကျပါလေဒီအသာကျပါလေဆိုလို့ရှိရင်ခုနရှုပ်တဲ့အာယုံပေါ့အာယုံပေါ်မှာစိုက်ကြရုံနဲ့မဟုတ်ဘူးသူတရားပေါ်မှာစိုက်ကြတော့လေရုပ်ကိုသိတာနာတရားပေါ်မှာစိုက်ကြတော့နာကိုသိတာ အကြောင်းတရားပေါ်မှာစိုက်ကြတော့လည်းရှိအကြောင်းသိတာလေအကျိုးတရားပေါ်မှာစိုက်ကြတော့လည်းရှိအကျိုးတရားတွေသိတာမရှင်းမလားအကြောင်းနဲ့အကျိုးအဲဒီပေါ်မှာစိုက်ကြလည်းရှိအကြောင်းကျိုးကြီးနေပြီးတော့ဖြစ်တာလေးကိုကြည့်တာဒီတော့ကြီးကခွဲပြတဲ့အတိုင်းပါလေကျုပ်အကြောင်းကြောင့်နာကျိုးဖြစ်ရပါကျုပ်နာအကြောင်းကြောင့်နာကျိုးဖြစ်ရပါစသည်ပါလေအကြောင်းနဲ့အကျိုးနဲ့ဆက်ဆက်ပြီးတော့သိတာလား သိတာရဆိုရင်မသိပြောက်ဘူးပေါ့မသိမရှိဘူးဖြစ်ခွင့်မရဘူးပေါ့အမှန်တည်းတော့အမှားတည်းလည်းဖြစ်ခွင့်မရတော့ဘူးပေါ့ဒီနည်းလည်းအပတိပါတိအဝိဇ္ဇာနဲ့မိစ္ဆာပတိပါတိအဝိဇ္ဇာဖြစ်ခွင့်ရပဲငြိမ့်သွားတာရှင်းသွားတာချုပ်သွားတာဒီတော့အမှန်တိပါတော့အမှန်မတိလို့ပါရထတော့ဖြစ်တာပါရတော့လည်းဖြစ်တော့တဏှာနဲ့ချုပ်သွားတယ်တဏှာချုပ်သွားတဲ့ခါကျတော့ကောနာ ပါရဆွဲလမ်းမှုလည်းမရှိဘူးသဘောမှန်လေးသိပြီးတော့ဒိဋ္ဌိနဲ့ဆွဲလမ်းမှုပါပဲဇီဝအတ္တလေးရှိတယ်ဆိုတော့ပရမတ္တရှိတယ်ဆိုတော့ဆွဲလမ်းလည်းမရှိတော့ဆွဲလမ်းမှုလည်းဖြစ်ခွင့်ရဒီနည်းနဲ့ပဲအဝိဇ္ဇတနာဥပါဒံခေါ်တဲ့ကိစ္စအဆူဓာတ်ကြီးပေါ်ဖြစ်ခွင့်ရမယ်ရင်းနေတာအတိဒိတာရှင်းနေခေါ်တာအတိဒိတာကိုပြတ်တယ်ခေါ်တာအဲအပြီးပြတ်သွားတော့မဟုတ်ပါဘူးအချိန်တိုင်းအချိန်တိုင်းလေးပြတ်သွားတာပါ ကိလေသာကိုမဆက်တော့ကိလေသာကိုမဆက်တော့သူ့အကြောင်းပြုပြီးတော့ကုသကအကုသကကာမဝတ္တလည်းမပေါ်တော့ကာမဝတ္တပေါ်ပါမှာဥပက္ခဝတ္တဆိုတာကအကျိုးအကျိုးဆက်ဖြစ်ရတာကာမဝတ္တအကျိုးအကျိုးဆက်ဖြစ်ရတာအကျိုးအကျိုးဆက်ဖြစ်เสียကာမဝတ္တလည်းမရှိတော့ဘူးဆိုလို့ရှိရင်ဥပက္ခဝတ္တမလာတော့ဘူးပေါ့ဒီတော့ကိလေသာ ကိုမဖြစ်လို့ကာမဥပါဒကိုဆက်ရပြီလို့စိတ်ကဝုပြက်သွားရင်ဖြစ်ဆက်လိုက်ပြီးတော့ရှုတဲ့သဘောမှလေးတွေသိပါရတမ်းလည်းကြည့်ဆွလောက်ကြီးကျင်းပြီဆိုရင်ကိလေသာကိလေသာဝတ္တပြက်သွားတယ်ခေါ်တယ်ကိလေဝုပြက်ကမ္မစေတဲ့ဘဝအကျိုးပေးတဲ့ကံလည်းဆက်တော့ဒီကံရှိအောင်မှာဘဝအကျိုးပေးတယ်ဆိုတော့အကျိုးပေးတဲ့ကံရှိတော့အကျိုးပေးတဲ့ကံလည်းရင်းသွားပြီ ဒီနည်းနဲ့ပဲသုတိကဝတ္တလည်းငြိမ့်တယ်ကမ္မဝတ္တလည်းငြိမ့်တယ်ဥပကဝတ္တလည်းငြိမ့်တယ်အရေးကြီးတဲ့သုတိကဝတ္တငြိမ့်ဖို့အရေးကြီးတာပါသုတိကကိုငြိမ့်လို့ရှိရင်အလိုလိုပဲဉာဏ်မျိုးဟာလည်းပဲငြိမ့်တော့တာပါပဲအဲဒါကိုဝိဝတ္တလို့ခေါ်ပါတယ်ဝိဝတ္တခြားလည်းလည်းမှုရက်သွားတာတဲ့ဒီလို ကိလေသာဝတ္တပြတ်ကျဲသွားတယ်။အဲဒီခိုက်တာကြီးမကိလေသာကြီးတည်လို့ရင်းသွားတယ်ဆိုတာတော့ဘာနဲ့ရင်းသွားတယ်ဆိုတာတော့ဒါတော့သိလိုက်တာပါ။ဒီလိုဆောင်ကြည့်ပြီးတော့မျက်စိနဲ့လည်းကောက်ရှာကိုသိခေါ်ရတယ်။ဒီလိုလည်းမျက်စိထောင်ရင်းနဲ့မထောင်ရင်းနဲ့တတ်နိုင်တယ်။ကိလေသာမရှိအောင်ထိတ်ချုပ်ပြီးတော့ရှင်းဆက်မပြတ်ပါဘူး။ဒီကကဆရာဆိုင်ပြီးတော့ ဆက်လက်စွာရှုရှုအောင်ကစိတ်ကလေးစိုက်ကြပြီးတော့သဘောမှလေးကြီးကြည်တိုင်းကြည်တိုင်းဘာဝနာစိတ်ကြီးဖြစ်နေတာကိလေသာတွေအတာကြီးရဆိုင်တဲ့ဘာဝနာစိတ်ကြီးဖြစ်နေတာအတာကြလာလို့ရှိရင်ပို့ပြီးတော့မှဘာဝနာစိတ်ကြီးဖြစ်ပါလားဒီဘာဝနာစိတ်ကြီးဖြစ်လာတဲ့ဘာဝနာစိတ်ကြီးကိုဒီစိတ်စိတ်စိတ်ကိုတက်ခွဲကြည့်လိုက်လို့ရှိရင်ဒီကံပါ ငြိမ်းချမ်းရေးလမ်းကြောင်းဖြောက်မြောက်ရေးဖြစ်နေတာတွေ့ရတယ်။ငြိမ်းချမ်းရာတို့သွားတဲ့လမ်းကြောင်းကြီးပေါ့။တကယ်ချမ်းသာရဖို့ရာအတွက်သွားတဲ့လမ်းကြောင်းကြီး။အဲဒီမှာချိန်လာခိုက်ပြရတာဆန်တဘောပါ။ဒီလိုပဲဆန်ကနေပြီးတော့လမ်းကြောင်းလေးရောက်သွားပါလား။ဒီတော့ ရှုခွင့်အောင်ဒီရှိမှတ်တဲ့စိတ်ရောက်အောင်လို့အားဆိုင်တဲ့သဘောအားဆိုင်ပြီးတော့ပြိတ္တာလောက်ခံပယ်မှန်းဆုံးရတော့တတိလေးဖြစ်လာတဲ့ပြိတ္တာစိတ်ရှင်ပြိတ္တာကိုကာကွယ်ထားတယ်အဲဒီတည်းမှာစိုက်ကြသွားတဲ့ဇာကဒေါသအထူးရှားမှုမရှိဘဲနဲ့စိုက်ကြသွားတဲ့စိတ်ဆူဆီးမှုသမာဓိအားဖြင့်ဖြစ်သွားတယ်အဲဒါတွေက မှန်ကန်စွာအာသမှုမှန်ကန်စွာအမှားရဖို့နဲ့မှန်ကန်စွာရှုစိတ်တည်ရှိမှုပေါ့အာစိတ်မှန်နဲ့တတိမှန်နဲ့ရှုစိတ်မှုမှန်နဲ့ပေါ့အဲ့ဒါကြီးဖြစ်သွားတာအဲ့ဒါတရားကြီးအုပ်စုအလိုက်ငင်းချမ်းတဲ့ဒီရောက်ဖို့ရပေါ့လေလမ်းကျောင်းအဲလမ်းကျောင်းအဲလမ်းကျောင်းပဲကြွားတော့ချိန်ပြီးတော့အလေးကျင့်တော့ပြီးတော့ကြားတော့ချိန်လာကြတာ သမကဝတ္တအဲသမသိခပမဲ့ခြင်းဆိုတာဖြစ်လာတယ်သမာဓိအကူကြီးလည်းရတယ်သူလည်းချိန်ကားကြိုက်လာတယ်ဆိုတော့သဘောပါလေးကြည့်တော့နာယုသဘောမှာစောင့်ကြည့်သဘောမှာအမျက်ရှင်သဘောမှာဒီလိုကြည့်တာဒီနည်းနဲ့ပဲပညာမကြီးကြီးရှိနေတာပဲသမာဓိမကြီးဖြစ်တဲ့အခါမှာပြုဋ္ဌာနာကိလေသာတွေပါလေအဲဒါတွေစိတ်ဆင်းမှာဆွဆုံမှုရှိတော့ အတိပါဖြစ်သွားပြီဆိုလို့ဒီကိလေသာမျိုးပါပြတ်သွားတာအတိုက်အခံပြတ်သွားတာဒီနည်းနဲ့ပဲရှိမှတ်တဲ့ဘာဝနာစိတ်ထဲမှာတက်ခွဲကြည့်တဲ့အခါမှာသမာဓိခန္ဓာနဲ့တင်ညာခန္ဓာကိုတနည်းအားဖြင့်သမာဓိစိတ်ခါနဲ့တင်ညာစိတ်ခါနှမျိုးလုံးပါနေတော့ပရိက္ခဏဖြစ်နေတာလည်းပဲဆိုးဆိုးခံရှိတော့ရိုးပါတဲ့ခါလေးအခိုက်အတန့်ပြတ်ပြတ်သွားတယ် ငကောကတိလခံစားတဲ့ပုဂ္ဂိုလ်ရေဆိုတော့ကျုပ်တို့ကြာရှောင်လို့ရှိရင်ရှောင်မယ်ဆိုတဲ့စေတနာကပါနေတယ်။တရားထုတ်တဲ့ကာလမှာတော့အမှားရှောင်တဲ့သဘောတော့ဥဒတိတိကတော့မရှိဘူးလေစေတနာတိကတော့ဖြစ်တာ။စေတနာတိကလည်းသမောဇာသမောလသမာအဇိဝဆိုတာကိုလည်းဖြစ်တယ်။သတိနာတိကသုံးမျိုးထည့်ပေါင်းတဲ့အခါကျတော့မဂ္ဂင်၈ပါးဆိုတာပေါ့။ အဲ့ရမယ်ရှိခြင်းမဲ့ဒီရှိပိုင်းမဲ့ခြင်းကိုဆက်ရလို့ဖြစ်နေတာတခွက်ကြည့်တဲ့အခါမှာအဲ့လိုဒီကလမ်းကြောင်းသမာဓိလမ်းကြောင်းနဲ့ပညာလမ်းကြောင်းနဲ့လမ်းကြောင်းကြီးကဖြောက်နေတာအဲ့ဒါတွေအကျအလားနဲ့ကိလေသာတွေသူကဖြစ်ခွင့်မရအောင်ပေါ့အကျတွေကိုရှောင်ပြီးတော့ပယ်တယ်အတ္တစားကိုတော့တတိယကုစားပယ်တယ်အနိစ္စကိုတော့ ဥပဒနာအသိဉာဏ်ကြီးဖြစ်တဲ့အခါမှာနှိမ်နှင်းပဲနေတာပဲ။အင်းအားရအောင်ပြုလုပ်ပေးနေတာပဲ။ဒီနည်းနဲ့အချာအလားကြီးဖြစ်နေတာကြီးအဝိဇ္ဇာကအစာကိုဖြစ်ခွင့်နေရပဲလေ။ငြိမ့်နေတာအတိတ်ထင်ရှားပါလေတော့။အဲြည့်တဲ့ဝိပယကံနဲ့ဥပကေကမှတ်ကြတာပါ။ရှိဖြာနဲ့ပြင်ပွားများပြီးဝိစီအမြဲကြတာပဲ။ လက်ကျင်ရှိပါအရှင်တရားဒီကလည်းကျင်သမာဓိလက်ကျင်နဲ့ပညာလက်ကျင်ပေါ့သိက္ခာ၃ရတဏီသာသနာ့ဘောအဆုံးမလက်ကျင်ရှိပါလဲဆိုလို့ရှိရင်ရှင်ရောပေါ့အင်္ဂါလမ်းကြောင်း၈တယ်ပေါ့သိက္ခာလည်းဆိုလို့ရှိရင်သိက္ခာ၃ပါပေါ့ဒီကသိက္ခာသမာဓိသိက္ခာပညာသိက္ခာပေါ့ သာသနာနဲ့ပြောလို့ရှိရင်ဒီကသီလသာသနာ၊သမာဓိသာသနာနဲ့ပညာသာသနာပေါ့။ဟုတ်။လမ်းကြောင်းလမ်းတော်နဲ့ပြောလို့ရှိရင်မရှိပါဘူး။အောင်မရှိခါမဲ့ခင်ပေါ်များလို့ဝှစီအမြဲပြတဲ့မဲ့ခင်ရှိပါစေပြားပွားများလို့အဲ့ဒါကြီးသုံးရလို့ရှိရင်ဒီလမ်းမဲ့ခင်လည်းပါပြီ၊သမာဓိမဲ့ခင်လည်းပါပြီ၊ပညာမဲ့ခင်လည်းပါပြီ။ ကိလမကင်ပါတော့အကျဉ်းစာမကြည့်မှုဒီမှာဟုအလုံးကိုမမောတဲ့တဏှာအလုံးကိုဆွဲလန်းတဲ့ဥပါဒါပေါ့ကျွလုံနိုင်တော့အောင်အားဖြင့်ဘုရားတရားဥပါဒါအကျဉ်းစာကိုငြိမ့်ပါရှောင်သိပြီးတော့ပယ်လိုက်တော့စိတ်ထဲမှာဖြစ်နိုင်တဲ့ပြယုဌာကခဏဘုရားတရားဥပါဒါကိုတော့ဘုရားတတိသမာဓိခေါ်တဲ့သမာဓိခန္ဓာလည်းပေါ့ ဒါလည်းငြိမ့်သွားတယ်။ကျွန်တော်ကာကွယ်တဲ့သဘောကုစားတဲ့သဘောပေါ့။ကာကွယ်ကုစားပြီးတော့ပြလိုက်တာ။မဖြစ်ခင်ဒီကလေးဆောင်စည်းပြီးတော့တတိနဲ့ကာကွယ်တယ်။ဒီကြားထဲဖြစ်လာလို့ရှိရင်ရှိမှမဟုတ်အတားမကြတဲ့လို့ဖြစ်လာလို့ရှိရင်လည်းပဲရှိမှပြီးတော့ပြလိုက်တယ်ပေါ့။ကာကွယ်ပဲကုစားတယ်ဆိုတာကုစားတယ်လို့ဆိုတာပါ ယုတ်ကိလေသာတွေကအသိဉာဏ်ဖြစ်ပေါ်စေခြင်းအပြင်နေရင်းဆယ်တာပါလေ။ဒီဝတ္တနာခိုက်တာမှာနေရင်းဆယ်တာနောက်ဝိရမညာပုံဖြစ်တဲ့ခါကျတော့လေအပြတ်ရှင်းကြတာပေါ့။ပြန်ရင်းကိုပယ်လိုက်တာပေါ့။အဲဒီအရှင်ကတော့ဥပဒနာဉာဏ်ကြီးပြည့်စုံရည်ကျက်သွားတဲ့ခါကျမှအဲဒီအရှင်ရောက်နေပါလေ။အဲဒါကတော့အခိုက်အတန့်လေးပေါ့လေ။ခိုက်တန့်လေးခိုက်တန့်လေး သီလသမာဓိစေရရှုလို့ရှုကလေးပေါ်လို့ရှုလို့သဘောပါလေရုပ်နဲ့သဘောမှာကြောင်းကျိုးသဘောပါဒါတော့အမြဲရှင်းသဘောပဲခေါ်တဲ့ချင်းရဆုံးလေးတွေပေါ့အဲဒါလေးကြီးသိသွားတဲ့အထိုက်သာခေါ်လို့စုံသွားပါလေလားဒီတော့ဘုရားဟောတယ်လည်းခက်ခဲကြိုက်ရဘုရားဟောကစိတ်စိတ်သိသမတဝိသတိအစုတိစုသမတဝိသတိဆိုတာပါလေ မြင်နေမြင်ရင်းလည်းငင်းမှတ်တာမြင်နေမြင်လည်းလည်းငင်းမှတ်တာစိတ်တွေလည်းဆောင်ကြည့်တယ်လေစတိလည်းထားတယ်လေမြင်နေမြင်ရင်းလည်းငင်းမှတ်နေတယ်ပြင်ပါကဆရာဆက်ပြီးတော့ဆုံးမဲ့သွားရှိစိတ်ဆူရှိမှုရအောင်လုပ်နေလို့ရှိရင်မြင်ုံတွင်ပဲရဆက်စိတ်ဆင်ညုံပြလေးပဲဒီအစင်းလေးမြင်သွားတဲ့ခိုက်တာလေနောက်စိတ်ကလေးတက်တုတ်ဖြစ်တဲ့ခိုက်တာလေအဲ့ဒါမှရပ်သွားတယ် အဲ့ဒီမြင်သိလိုက်တဲ့စိတ်နဲ့နောက်ထပ်တုတ်ပြလိုက်တဲ့စိတ်ကကုသိုလ်လည်းမဟုတ်အကုသိုလ်လည်းမဟုတ်ဘူး။ဈာစိတ်။ဈာစိတ်ဆိုတော့စိတ်ကံရဲ့အကျိုးဆက်စိတ်ခေါ်ရတယ်။ဈာစိတ်အဲ့ဒီဈာစိတ်လေးပါပဲနောက်စိတ်တွေချင်းချင်းလို့တတိထားခဲ့တဲ့အတွက်အကျဉ်းညာလေးဖြစ်သွားပြီဆိုလို့ရှိရင်မြင်ရတဲ့အာရုံနဲ့စပြီးကြားရတဲ့အာရုံနဲ့စပြီးစသည်ပေါ့လေ အတည်လေးရဖြစ်သွားတော့မတည်မှုကြောက်ဒီမှမှုလည်းကြောက်ပြီးတော့တွေ့တာမှုလည်းကြောက်ဆွဲလမ်းမှုလည်းကြောက်ကြတာလေးကြောက်ကြတာဖြစ်ခွင့်ရတာပါလေ။အဲဒီရှိတော့ဉာဏ်ဉာဏ်လေးနဲ့ရဆက်စိတ်ရှင်တော့ဒီမှာစိတ်ကလေးကအဲရိုးရိုးဖြစ်နေကြစိတ်ပေါ့လေ။ချောလာအောင်စဉ်းစားတာလေးအမုန်းပြအောင်စဉ်းစားတာလေးရိုးရိုးစိတ်ရှင်ဖြစ်တော့ဆိုပြီးတော့ဖြစ်နေတာဖြစ်ချင်ရင်မတွေးတော့ဘူး ညုံလေးပြလည်းအဲ့ဒီမှာရပ်ပြီးတော့ရှိမှတ်တဲ့စိတ်ဒီဘာဝနာစိတ်တွေကိုဖြစ်တော့တာဒီဘာဝနာစိတ်တွေအားကောင်းလာတဲ့ခါကျတော့ရုပ်နာရလည်းသိလာတယ်။မြင်ရရဆက်စိတ်တွေရုပ်နာကြောင်းကျိုးအဲရုပ်နဲ့နာနဲ့ကွဲပြီးတော့သိလာတယ်။ကြောင်းကျိုးလည်းသိလာတယ်။မမျက်စိဉာဏ်ထဲမှာထင်တယ်။ကြောင်းကျိုး ရှေ့လည်းတော်တော်လေးအစားကျလာပြီဆိုလို့ရှိရင်ကြောင်းကျင်းသက်ကြီးပေါ်ပြီးတော့ကြောက်ကောင်းပေါ်လိုက်ကြောင်းလည်းဆင်းအောင်သူတော်တိုက်ပြီးရှေ့ပေါ်ပါတယ်။ဒါလေးတွေသိရတာပဲ။အယူဝဒနာနဲ့ဖြစ်လာတာပဲဒါ။အယူဝဒနာနဲ့ဖြစ်လာတဲ့အခါကခဏဖြစ်ပင်တတ်တဲ့ပုဂ္ဂိုလ်ဟာရည်ကြီးရည်ကြီးမဆုံးရအောင်လည်းအောက်ကခောက်ခွာရလို့ရှိရင်အဆိုစည်းတာနဲ့ဆက်ဆံမှုမရှိတော့ဒီတစ်ပင်ဟာတစ်စီးလေးချက်ပြီးတော့တည်တယ်လို့ပြောတယ်။ဥပဒနာနဲ့က ကိလေသာဖြစ်ရာနေပြီးတော့ပေါ့လေအမြဲပြရှုမှတ်ပြီးတော့သိနေတယ်ဆိုတော့ဝိသဒနာဥပါဒံခေါ်တဲ့ကိလေသာအစိုးစီးတတ်တဲ့ဟာဖြစ်ကုန်ရပဲနဲ့ခြောက်ရတာ။အင်းအစိုးစီးတတ်ခြင်းနဲ့ဖြစ်တဲ့ဟာမပြီးတော့ဘူးပေါ့မပြီးလို့ရှိရင်မျိုးဆက်တဲ့ပြောက်ပြီးပေါ့အစိုးစီးတတ်ကိလေသာအစိုးစီးတတ်မရှိဘူးဆိုလို့ရှိရင်ဘုလားဘောတိဖြစ်ဖြစ်နိုင်တဲ့ကမ္မဝတ္တလည်းပြောက်ပြီး သူမရှိဘူးဆိုလို့ရှိရင်ဥပက္ခဝတ္တလည်းပဲအတင်တင်လည်းအဘောတင်လည်းဖြစ်ဘူးပေါ့ဒီမှာဒီနည်းနဲ့ပဲအဲအဘောစီးရင်းရင်းလို့ဆိုရတယ်ဘာဝနာစိတ်ကြီးအတန်လာလို့အပြည့်ကြီးကသုခလက်ခံသမေနေရရှိသွားတဲ့အခါပြည့်စိတ်ကသုခဆိုတော့ဆုံးရှုံခံရတာပါပဲ။ ဟုတ်မလို့ဆုံးရှုံးခံရကြတော့လက်ပါတယ်ခုချမ်းသာကကိလေသာတွေနဲ့ရောကျော်ချက်နေမတန်ရှင်းဇာကထည့်သေးပါမှကောင်းတယ်လို့ဇာကတွေပါနေရောလည်းပဲမတန်ရှင်းအဲရောချက်နေတယ်မတန်ရှင်းဒုက္ခကຢာကမပါဘူးຢာကကင်းတယ်ဒါကဟိုကွန်မြူနတီကတွေရှင်းနေတာ ကိလေသာကြီးဆင်းတဲ့အခါကနကိလေသာရောရှိခြင်းမရှိဘူးအဆံလေးဆက်စုကရောရှိရောလို့မပါဘူးရောလို့ပါဘူးဆိုရင်တန်ရှင်းတဲ့ဒုက္ခပေါ့ဒီတော့အယောတော့ပါပြီးတော့မတန်ရှင်းတဲ့ဒုက္ခကိုဆုံးရှင်းတော့ပါလေမကောင်းတဲ့အယောတော့တွေကင်းပြီးတော့တန်ရှင်းတဲ့ဆန်းစာမျိုးတော့ရရှိလာပါတယ်တရားထုတ်တဲ့အတွက် လောကီချမ်းသာကိုတော့အဆုံးရှုံးခံရတာပါပဲကာမဂုဏ်ချမ်းသာကိုအဆုံးရှုံးခံရတာပါပဲ။ဒါနဲ့ကာမဂုဏ်ချမ်းသာရဲ့အကောင်မြတ်စွာပါတဲ့ချမ်းသာတော့ခြေတော်နဲ့ရရှိနိုင်တယ်။အထုလို့ဘောသတိကင်းတော်ပြီဆိုလို့ရှိရင်ဘုနာတိဒုက္ခကြီးတွေပေါ့ခြေတော်ဒီကင်းအနည်းဆုံးသတ္တဗဖြစ်သွားပြီဆိုလို့ရှိရင်ဘောသတိမှာဖြစ်ရတယ်။ယုံနာတရားတွေ ဘဝရေပေါ့လေသူပြည်လက်ရှိဆုံးဖြန်းကြီးလေးနဲ့ခဏဘဝတွေတိုးဖြစ်ရတာလေအဲဒါကြီးလည်းအများကြီးတက်တာသွားမှာပါဒီလိုကလေးတော့ကုန်သွားပြီဆိုလို့ရှိရင်ဘဝသာတိကိုဖြစ်တော့ခုနကဒုက္ခတွေလည်းမရှိတော့ငြိမ့်သွားတယ်ငြိမ့်သွားပြီဆိုတော့ရုပ်တင်တာလည်းမရှိတော့ရုပ်ကရုပ်နာအဖြစ်ဖြစ်တယ်မရှိတော့ရုပ်နာဖြစ်ဖြစ်တယ်ရှိတော့ဘူးဆိုလို့ရှိရင်ရုပ်နာလည်းရှိနေမှကိုယ်လိုရှိတဲ့ဟာလေးတွေဉာဏ်ကြံစထိတိနေရတာရှိနေရတာ အဲ့တော့ဒါတွေနဲ့မထိထိတော့ဘူးဆိုရင်ခံစားမှုလည်းမရှိတော့ဘူးခံစားမှုရှိရဘူးဆိုလို့ရှိရင်တော့အကြီးအကျယ်ဆုံးရှုံးဖြစ်သွားပြီဆိုတာပေါ့ဒီလိုတစ်ချို့ကတော့အတွေ့အကြုံပေါက်ရှင်တော့ပေါက်ပါကျုံတယ်ရှိပြီးတော့မြင်ကြလာတာထိထိနေရတာမှနည်းနည်းပြောကြကောင်းသေးတယ်ဒါကြီးအဆုံးသတ်ငြိမ်းသွားပြီဆိုလို့ရှိရင်ကြီးစရာကြီးကြောက်စရာကြီးတော့ရှင်ရှင်သွားမှာပါအဲ့ဒီရှင်မှာဖို့ရတော့ ကျင်းအောင်ပေါ်ဒီလက်သံဃာကြရင်နောက်နေကြလို့ရှိရင်ဝိဇိတသုခအယုအယုပေါင်း6ပါးနဲ့ထိတိရရှိတဲ့ခြံတဲ့ဝိဇိတသုခခေါ်ပြီးတော့အယု6မျိုးတည်းမထိတိပဲနဲ့ပေါ်ဒီမခံစားရပဲငြင်းချမ်းတဲ့ချမ်းသာတကယ်ရှိပါတယ်ဆိုတာပေါ့လေသိကြည့်ပြီးတော့နည်းနဲ့လက်မှတ်ချက်မှဆက်ပြီးတော့ပြောပါမယ်ဒီနေ့တော့တလိုက်ပြီးတော့ဒီမှာပြီးတော့ကြောင်းလို့ evening